ဖွားခင်တွေကမွေမွေးနေလားမနေ့ကမွေးနေမမွေးနေရမဟုတ်ပါဘူးเนาะသရာစွမ်းပေါ့မွေးနေကတော့မလောက်တာကောင်းတယ်ဘုန်းကြီးလည်းဘယ်တော့မှမွေးနေမလောက်ဘူးမွေးနေလောက်လို့ရှိရင်သေမင်းကိုသတိပေးသလိုဖြစ်ဖြစ်အဲ့ဒါမလောက်ဘူး ပင်ပင်မျက်စိလှည့်စားတာအလူလှုပ်ခြင်းတဲ့အခါတော့လှုပ်ရောမွေးနေမလှုပ်နဲ့မွေးနေဆိုတာကတော့အနောက်တိုင်းယဉ်ကျေးမှုပါပဲရှေ့တိုင်းယဉ်ကျေးမှုမဟုတ်ပါဘူးတချို့မွေးနေကြရင်တော့ဘာကုသလုံးမှညာကုသလုံးမှနဲ့အဲ့ဒါစဉ်းစားစိတ်ကူးနေတယ်မွေးနေမသေးမတိုင်ခင်သေးသွားရောမလှုပ်ရတော့ဘူးအဲ့ဒါမွေးနေစောင့်နေလို့ ကုသိုလ်လုပ်ခြင်းနဲ့စိတ်ပေါ်လာကုသိုလ်လုပ်လဲလုပ်နိုင်တဲ့အခြေအနေရှိတယ်ဆိုလို့ချင်းအဲ့ဒါအခုချက်ချင်းလုပ်ကောင်းတာပဲအကုသိုလ်လုပ်ခြင်းနဲ့စိတ်ပေါ်လာလို့ရှိရင်တော့အဲ့ဒါဆိုင်းရမယ်အဲ့ဒါတော့နောက်လာကြမှလုပ်မယ်နောက်နေ့ကြမှလုပ်မယ်နောက်သုံးနေ့ကြမှလုပ်မယ်အကုသိုလ်တော့အဲ့လိုဆိုင်းရမယ်ကုကုသိုလ်ကတော့မလုပ်မဆိုင်းရဘူးချက်ချင်းလုပ်တော့ဒါနပြုတဲ့အခါကျတော့ အင်္ဂါ6ပါးနဲ့ပြည့်စုံတဲ့ဒါနပြုရဲ့အကျိုးကြီးမားတယ်အင်္ဂါ6ပါးနဲ့ပြည့်စုံတဲ့ဒါနဖြစ်အောင် ပြုရတယ်အဲ့လိုဆိုလို့ရှိရင်အကျိုးကြီးမားတယ်တဲ့ဘလောက်ကြီးမားတယ်လဲလို့ဆိုရင်မြတ်စွာဘုရားကသမုဒ္ဒရာတွေကရေကိုအိုးနဲ့ပုံနဲ့ခွင်းနဲ့ခတ်ပြီးတော့ရေတွက်တဲ့အခါမှာမရေတာမတွက်တာအရေအတွက်ပမာဏကိုလွန်အောင်များပြားသလိုတဲ့ အင်္ဂါ6ပါးနဲ့ပြည့်စုံတဲ့ဒါနကြောင့်ရရှိတဲ့အကျိုးတရားဟာလည်းပဲအတိုင်းအတာပမာဏလွန်အောင်ကြီးမားများပြားတဲ့အကျိုးရတယ်။မလုပ်လဲလို့ဆိုတော့မြေဩဇာကောင်းတဲ့လယ်မြေယာမြေမှာအောင်မြင်တဲ့မျိုးစေ့စိုက်ပျိုးတာနဲ့တူလို့တဲ့အင်္ဂါ6ပါးကခဏခဏပြောနေနော်။အဲ့ဒါကိုသလင်္ကဒါနလို့ခေါ် ဘာလို့ခေါ်တော့စာက6လင်္ကာကအင်္ကာဒါနကအလှပေါင်းလိုက်တော့အတိဘယ်ဟာအင်္ဂါ6ပါးနဲ့ပြည့်စုံတဲ့အလှတဲ့အလှရှင်ဘက်ကအင်္ဂါ3ပါးအလှကံပုဂ္ဂိုလ်ဘက်ကအင်္ဂါ3ပါးပေါင်းတော့6ပါး အလှရှင်ဘက်ကအင်္ဂါ၃ပါးကမလူခင်လူစေလူပြီအချိန်၃မျိုးမှာကြည်လင်ရှင်လန်းဝမန္တတာနဲ့စေတနာအားကောင်းနေရမယ်မလူခင်ကလည်းပဲလူကိုရစီမံဆိုင်မြင့်တဲ့အချိန်ကစပြီးလူရမှာတွေးတွေးပြီးတော့သူ့လူကိုရကိစ္စတွေလုံးမနေ နေပြီးတော့ဝမ်းသာနေရမယ် စေတနာတွေထက်သာအားကောင်းနေရမယ်လူစေအခါမှာလဲလူနေစေအခါမှာလဲဝမ်းသာပြီးတော့စေတနာတွေထက်သာအားကောင်းနေရမယ်လူပြီးလို့မိမိအလှပြန်ပြီးတော့ဆင်ញံနှလုံးသွင်းမိသွေးမိတိုင်းလဲဝမ်းသာပြီးတော့စေတနာထက်သာအားကောင်းနေရမယ်အလှရှင်ဘက်ကအင်္ဂါ၃ပါးဘာတွေပါလဲမနော် မလှူခင်လှူစေလှူပြီးအချိန်သုံးမျိုးမှာကြည်လင်ရှင်လန်းဝမ္မန္တတာစေရနာထက်သာအကောင်းနေရမယ်ဝန္တတရားအဲ့ဒါကိုပဲပါဠိလိုလည်းပြောရိုထုံးတာရှိကြတယ်မလှူခင်စေရနာကိုပုပ္ပစေရနာလို့ပြောရိုထုံးတာရှိတယ် မလူခင်ဖြစ်ပေါ်တဲ့စေတနာပုဗ္ဗစေတနာအကောင်းရမယ်လူစဲစေတနာကို မုံစစေတနာလို့ခေါ်တာမုံစစေတနာအကောင်းရမယ်မိမိပစ္စည်းကိုလက်ကလွတ်နေစေအချိန်လို့ဆိုလိုတယ်လူပြီးစေတနာကိုအပရစေတနာလို့ခေါ်တယ်လူပြီးစေတနာဘာခေါ်လဲ ဘယ်နှမျိုးတော့ပါဠိလိုနော်ဘာပါတော့ဘုဝစေရဏမုံစစေရဏအပရစေရဏအဲ့ဒါလို့စေရဏသုံးနာအကောင်းတယ်ဆိုလှူခြင်းဘက်ကအင်္ဂါသုံးပါးပြည့်စုံရောအလူကံပုဂ္ဂိုလ်ဘက်ကလည်းအင်္ဂါသုံးပါးပြည့်စုံရမယ် အလူကံပုဂ္ဂိုလ်ဟာလူကျင်တတ်မဲ့နှစ်သက်တွေ့တာတဲ့လောဘကင်းနေရမယ်မကင်းသေးတော့လဲလောဘကင်းအောင်ကြင်ကြံပွားများအထုံနေရမယ်ဝိတရာဂောဝါရာဂဝိနည်းယဝါပฏิပန္နောဝိတရာဂောဝါလောဘကင်းနေတဲ့ပုဂ္ဂိုလ်တော်လည်းဖြစ်ရမယ် ရာဂဝိနည်းယဝပฏิပန်သောလောဘကင်းအောင်ကျင့်ကြံနေတဲ့ပုဂ္ဂိုလ်ရင်လည်းဖြစ်ရမယ်တဲ့ဝိတဒေါသောဝါဒေါသဝိနည်းယဝပฏิပန်သောဒေါသကင်းနေတဲ့ပုဂ္ဂိုလ်လည်းဖြစ်ရမယ်ဒေါသမကင်းသေးသလဲဒေါသကင်းအောင်ကြင့်ကြံပွားများ အထုံနေတဲ့ပုဂ္ဂိုလ်ဖြစ်ရမယ်ဝိတမောဟဝါမောဟပฏิပန္နော ပฏิဝိနည်းယဝပฏิပန်နောအမှန်တဘာဝမသိတဲ့မောဟကင်းနေရမယ်မကင်းသေးတော့လဲမောဟကင်းအောင်ကျင့်ကြံပွားများအထုံနေရမယ်ကျင့်ကြံပွားများအထုံနေတယ်ဆိုတာကတော့ရှုမှတ်နေတာပေါ့ခန္ဓာကိုယ်မှာဖြစ်ပေါ်သမျှစိတ်မှာဖြစ်ပေါ်သမျှရှုမှတ်နေရင်အဲ့ဒီရှုမှတ်ခိုက်အရှုခံအာယုန်နဲ့ရှုစိတ်တဲ့တဲ့ပြီးနေတဲ့အခိုက်မှာဆိုရင် လောဘဖြစ်သလားဒေါသရောဖြစ်သလားမောဟရောဖြစ်သလားမဖြစ်ဘူးအဲ့လိုရှုမှတ်ပွားများနေစေအခါအဲ့လိုရှုမှတ်ပွားများနေလို့ရှိရင်အလူရှင်ဘက်ကအဲအလူကံပုဂ္ဂိုလ်ဘက်ကအင်္ဂါ၃ပါးပြည့်စုံရောလောဘလုံးဝကင်းတာတော့ယဟန္တာကြမှာမဟုတ်လားအကုန်လုံးယဟန္တာဖြစ်နိုင်မှာမလား ထို့သူဒေါသကင်းတာကြတော့အနာဂံပုဂ္ဂိုလ်မှမဟုတ်လားတတိယမဉ္ဇဏ်ရတဲ့အနာဂံပုဂ္ဂိုလ်မှအကုန်လုံးအနာဂံဖြစ်နိုင်မှာမလားမဖြစ်နိုင်ဘူးဒါကြောင့်မလို့ဒီယ ahanan ဖြစ်တော့လောဘသမုတ်စေတာပဟံအဖြစ်အမြင့်ပြတ်ပယ်တတ်တာပေါ့အမြင့်ပြတ်သွားပြီဆိုအပင်ပြန်ပေါက်အောင်မလား မပေါက်တော့ဘူးအဲ့ဒါလောဘကိုအရဟတမေကအမြစ်ပြလုံးဝပယ်သတ်ပြလိုက်တယ်ဒါကြောင့်မလို့လောဘကင်းသွားတယ်ရှုမှတ်ပွားများအထုတ်နေတဲ့ပုဂ္ဂိုလ်ကြတော့အဲ့ဒီရှုမှတ်ပွားများအထုတ်နေတဲ့အခါမှာရှုမှတ်နေတဲ့အခါမှာလောဘဖြစ်သလားဖြစ်ပါဘူးမဖြစ်တော့အဲ့ဒါပယ်ထားတာပဲမဟုတ်လား သို့တော့တေငါပဟံပဲမရှုဘူးဆိုလို့ရှိရင်ဒီလောဘပြန်ပြီးတော့ဖြစ်လာနိုင်တယ်ဟုတ်ကဲ့လားရှုစေအခါမှာတော့ရှုမှတ်မှုတတိတမာရိဉာဏ်နေကြောင့်ဒါကြောင့်ဒီလောဘကမဖြစ်ပေါ်လာပဲနေနေရဖြစ်ထိုက်တဲ့လောဘမဖြစ်ပဲငြိမ့်နေ တရင်ကဗဟာအဖြစ်ငြိမ့်တယ်တရင်ကဗဟာအဖြစ်ငြိမ့်တယ်ဆိုတာဘယ်လိုလဲပါတယ်အေးမိုင်းတာေးရှုမှတ်နေတဲ့အခိုင်မှာငြိမ့်နေတာတင်ငါဗဟာနဲ့ပယ်တယ်ဆိုတာဝိပဿနာဉာဏ်တစိတ်တေသာနဲ့ လောဘတစိတ်တထေသကိုပယ်တာအဲ့ဒါတတင်ကပဟံအဲ့ဒါတတင်ကပဟံခေါ်တယ်တအင်္ဂပဟာနာတထိုကုသိုလ်စိတ်တစိတ်တရေသာဖြင့်အင်္ဂအကုသိုလ်စိတ်တစိတ်တရေသာကိုပဟာနာပယ်တယ် တရေငါပဟံဆိုတာကုသိုလ်စိတ်တရေကုသိုလ်စိတ်တရေတာနဲ့ကိလေသာစိတ်တရေတာကိုပယ်တာဒီတော့တရေငါပဟံအဖြစ်ပယ်ထားတဲ့အခါမှာကောစိတ်ကဖြူစင်းမနေဘူးလားဖြူစင်းနေတော့အဲ့ဒီဖြူစင်းနေတဲ့ပုဂ္ဂိုလ်လှူတယ်ဆိုလို့ရှိရင်မြေဩဇာကောင်းတဲ့လေမြေမယာမြေမှာ စိုက်ပြိုးရတာနဲ့မတူဘူးလား ဒါကြောင့်မလို့ယောဂီတို့ကိုနေတိုင်းပဲလှူးနေကြတာမဟုတ်လားဖြူသလားဘယ်ချိန်တော့ရှုမှတ်နေတဲ့အချိန်ရှုမှတ်နေတဲ့အချိန်ဟုတ်ကလားအဲ့တော့မရှုမှတ်တဲ့အချိန်မှာအမြင့်ပြတ်မဟုတ်တော့လည်းပဲမရှုမှတ်တဲ့အချိန်မှာပါဖြူးနေအောင်မလုပ်တတ်ဘူးလား ဘယ်လိုလုပ်လဲဟမ်သတိနဲ့နေရမယ်စိတ်ထဲလောဘဖြစ်မလို့လို့ရှိရင်အမဲငါစိတ်လောဘဖြစ်တော့မှာပါအဲဒီလောဘဟာအကုသိုလ်ပဲဖြစ်ခံလို့မတော်ဘူးအဲ့ဒီလိုမဟုတ်လားတတိနဲ့နေရဒေါသမောဟလည်းတပေါ့အကြမ်းမြင်အားဖြင့် ကုသိုလ်စိတ်ဖြစ်ခြင်းဤအကြောင်းကယောနိသောမနတိကာရတင်တဲ့အောင်နှလုံးသွင်းခြင်းအစဉ်ပြေအောင်နှလုံးသွင်းခြင်းအဲ့ဒီယောနိသောမနတိကာရရှိရင်ကုသိုလ်စိတ်ဖြစ်တာပဲကုသိုလ်စိတ်ဖြစ်ရင်ကုသိုလ်ပြောကုသိုလ်အလုပ်လုပ်ပြောအကုသိုလ်စိတ်ဖြစ်ခြင်းရဲ့အကြောင်းကအာယောနိသောမနတိကာရ မသင့်မတင်နှလုံးသွင်းမှုအစင်မပြေအောင်နှလုံးသွင်းမှုယောနိသောမနတိကာရောနာမကုသလဓမ္မပောတိယဥပါယမနတိကာရောပဋ္ဌမနတိကာရောယောနိသောမနတိကာရောနာမတင့်တယ်အောင်နှလုံးသွင်းခြင်းမြည်သည်ကုသလဓမ္မပောတိယကုသိုလ်တရားဖြစ်ဖို့ရာဥပါယမနတိကာရောအကြောင်းမှ အာဖြင့်နှလုံးသွင်းခြင်းပဋ္ဌမနာတိကာတော့လမ်းမှအာဖြင့်နှလုံးသွင်းခြင်းဒါယောနိသမနာတိကာရဆိုတော့လူရဲ့ငါကုသိုလ်ဖြစ်အောင်နှလုံးသွင်းတာတင်တဲ့အောင်အစဉ်ပြေအောင်နှလုံးသွင်းပြီဆိုရင်ကုသိုလ်ဖြစ်တာပဲမတင်တဲ့အောင်အစဉ်ပြေမပြေအောင်နှလုံးသွင်းရင်အကုသိုလ်ဖြစ်တာပဲသူများခါပေါ်မှာဝတ်လာတဲ့ဥပ္ပဆန်းကလေးတွေ့လို့စိတ်ထဲကမလေးသူဟာသူအင်ကြီးလေးလှလိုက်တာ လှလိုက်တာအဲ့ဒီကရှေ့တိုးသွားရင်တော့ဘယ်လိုဖြစ်မလဲလိုချင်လိုက်တာမဖြစ်ဘူးလားအဲ့ဒါပါတော့အဲ့ဒါအဲ့ဒါလိုချင်လိုက်တာအထိမဖြစ်အောင်ယောနိသမနာတိကာရတင့်တဲ့အောင်ဘယ်လိုနှလုံးသွင်းမလို့ဩမထူပါဘူးငါအဲ့ဒီလဲကောင်းတာပဲထူပါဘူးမဟုတ်ဘူးလား နော်ဒါတွေကပိုက်ဆံအဘိုးရှားအဘိုးကောင်းအောင်လုပ်နေကြတာပဲအဲ့ဒါလို့အဘိုးတွေဝတ်မဲ့စားမဲ့အစာလှူလိုက်တန်းလိုက်လို့ရှိရင်ကိုယ်နောက်ပါမှာပေါ့မဟုတ်လားယောနိတော်လားအာယောနိတော်လားအဲ့ဒါလိုချင်စိတ်ဖြစ်ပါအောင်လားလောဘမဖြစ်တော့ဘူးအဲ့ဒါကလည်းလေ့ကျင့်ရတယ်မလေ့ကျင့်ရင်တော့လည်းမရဘူး အမြဲတမ်းယောနိတော်ဖြစ်အောင်လေ့ကျင့်နေလို့ရှိရင်ရတာပဲဘယ်အရာမဆိုအဲ့ဒါအလေ့ကျင့်တာဗราဏများများ လေ့ကျင့်ရင်အဲ့ဒါနိုင်နေတာပဲအလေ့ကျင့်မရှိရင်မနိုင်နိုင်ဘူးဘုန်းကြီးငယ်ငယ်ကရှင်းနှစ်သားလောက်တုန်းကယောနိတော်မနတိကာရဖြစ်တာကိုအဲ့ဒီတုန်းကဖြစ်တာကိုတရားတဲ့ထဲ့ဟောတာကြားဘူးလားဟမ် ဘယ်မှာတော့ဟမ်လမ်းနဲ့နေရာထဲမှာဘာဖြစ်တာပါလဲဟဲ့ဦးကွယ်တော့ကြွတောင်းရသေးတယ်အဲ့ဒီပြန်ပြီးတော့အခုမှပြန်တွေးကြည့်တဲ့အခါရမယ်အာဩစရာကောင်းတာသူဟာအဲ့လိုဖြစ်ဖို့မလွယ်ဘူးပေါ့ တကယ်နှစ်သက်သဘောကျနေတဲ့ပစ္စည်းလေးတခုအဲချက်ချင်းပျက်စီးသွားတာဆိုရင် ထိုင်းငိုစရာကောင်းတာပေါ့ကလေးမဟုတ်ဘူးလားအေးအဲ့လိုမဟုတ်ဘဲနဲ့စိတ်ထဲအဲ့လိုဖြစ်ပေါ်လာအဲ့ဒီဘီဇအလေးချင်းရှေးဘဝတွေက ရှိခဲ့တဲ့နဲ့တူရကြရတာအဲ့ဒါကြောင့်အခုဘဝအခုအချိန်ထိလေမှတ်မိသလား စိတ်ဆင်းရဲလှပါပြီဆိုတာတခါမှမရှိဘူးဘယ်ခါမှစိတ်ဆင်းရဲလှပြီဆိုတော့ဘာမှမရှိဘူးတခါတရံစိတ်မချမ်းမသာတဲ့ခဏဖြစ်ကောင်းဖြစ်မဲ့ပြီးတော့ချက်ချင်းပျောက်သွားတာပဲဒါလည်းကြီးကြီးတယ်မဟုတ်အိန္ဒိယရဲ့လျှောက်လေတော့63ခုနှစ်ဖေဖော်ဝါရီအဲမတ်ဧပြီမေဂျွန်နဲ့တူပါရဲ့ အဲ့ဒါခရီးသွားရင်လျှောက်သွားရင်လာရင်နဲ့ယထာပေါ်ပစ္စည်းတွေလူခိုးခံရတာအခိုးခံလိုက်ရတာပါတဲ့ဝတ္ထုတွေလည်းပြောင်းဗမာပြည်ပြန်မှုလေမြန်လက်မှလည်းပါသွားနိုင်ငံကူးလက်မှလည်းပါသွားဘာမှမရှိဘူးအဲ့ဒါသိတဲ့အခါကျတော့ လက္ခဏောင်ဘူတာဆိုတာအဲ့ဒီကြတော့ဆင်းပြီးတော့ဘူတာပလိတ်ဆင်းပြီးတိုင်ရက်ဖွင့်ခဲ့အဖော်၃ပါးပါတယ်အလုံး၄ပါးသူတို့သူတို့လည်းပါတာပဲတူတူပဲပလိတ်ကိုတိုင်ရက်ဖွင့်ပြီးပလိတ်စီကတိုင်ရက်ယူခဲ့တယ်တိုင်ရက်ဖွင့်ညောင်းလက်ခံဖြတ်ပိုင်းပေါ်လို့ယူခဲ့တယ်ယူခဲ့ပြီးတော့ဩဒါရရင်ပြီးတာပဲဒါရဟန်ဗမာပြည်ပြန်ပြီးတော့ နိုင်ငံကူးလက်မှတ်လုပ်ခိုင်းမယ်လေမြန်လက်မှတ်ယူခိုင်းမယ်စိတ်တရားအဲ့လိုအဲ့ဒါနဲ့ပဲအဲ့တော့ခရီးတဝက်ရှိသေးတယ်အဲရှေ့တဝက်ဒီတိုင်းပဲဆက်သွားတာအဲစိတ်ထဲမှာစိတ်ပြတ်တာတစ်ချက်မှမရှိဘူးအဲအဖော်ဦးဇင်းတွေကပြောတယ်သူတို့ကတော့ငွေတွေပါတယ်သူတို့ကတခြားဟာတွေမပါဘူးဝတ္ထုတွေပါသွားတယ်အဲဘုန်းကြီးကတော့အကုန်ပါတယ်ပါတာဘုန်းကြီးအိတ်တဲ့အိတ်လုံးဆွဲသွားတာဟုတ် သူတို့အဲ့တော့ဖောက်ယူသွားတော့ဦးဇင်းနဲ့ပြောတယ်နောက်ကလကတ္တပြန်ရောက်ကြတော့ဦးဇင်းဟာဒီလောက်ဒုက္ခရောက်နေတာတောင်ဦးဇင်းဟာပြုံးမပြတ်ဖဲဘူးတဲ့ဖော်ဖော်ဦးဇင်းနဲ့ညနည်းနည်းပြန်စဉ်းစားကြည့်တဲ့အခါကျအဲအဲ့ဒါဆိုလို့ရှိရင်လေအမနာကစိတ်ညစ်စရာကောင်းတာပေါ့အထူးဖြင့်နိုင်ငံကူးလက်မှတ်ပျောက်သွားတယ်ဆိုတာအဲ့ဒါဟိုနိုင်ငံနဲ့တောင်တောင်တင်းနေမှာ အဲလေမြန်လက်မှတ်ကပျောက်သွားသေးအဲ့ဒါပြန်လာစရာမရှိတော့ဘူးအဲဒါပေမဲ့လောက်ရတာပဲဆိုတော့စိတ်အဲ့စိတ်ကရှိနေတော့ဘယ်မှဖြစ်ပါအောင်စိတ်ထဲမှာစိတ်မချမ်းမသာခြင်းမဖြစ်ပါဘူးဟိုလိုတောင်စိတ်ကဖြစ်သေးအဲကောင်းတာပေါ့ငါအိန္ဒိယပိုးကြာကြာနေရတာပေါ့လို့အဲ့လိုဖြစ်သေးတကယ်လည်းပဲနှစ်လလောက်ပိုးပြီးကြာကြာနေလဲရတယ် ဒီတော့ပြောကျင်တာကယောနိသောမနတိကာရလေ့ကျင့်ထားရင်ကုသိုလ်စိတ်ပဲဖြစ်တဲ့အကုသိုလ်စိတ်မဖြစ်ဘူးလေ့ကျင့်မထားလို့တွေ့ရရမှာအာယောနိသောမနတိကာရမသိမတဲ့နှလုံးသွင်းနေပြီဆိုလို့ရှိရင်တော့ဘာတွေပဲဖြစ်မလဲအာကုသိုလ်တွေပဲဖြစ်မယ်အာကုသိုလ်တွေပဲဖြစ်မယ်ဟိုဘုန်းကြီးတို့ ဗကြီးခေါ်တဲ့ဒကာကြီးတယောက်အဖေရဲ့တဲတဲ့အကြီးပေါ်လေသူ့အိမ်ကနေနေသူ့အိမ်ကနေတော့သူကလည်းအိတ်အောင်ခဏခဏဝင်နေအလောက်ကရှိတော့ခဏခဏဝင်နေဝင်တော့အထွက်ကြတော့လွတ်ပြီးဆိုပြီးသူကထွက်လိုက်တာအဲ့ဒါအိမ်နဲ့ခေါင်းနဲ့တိုက်ပြီးတယ်အိမ်ကဘာနဲ့ခေါင်းနဲ့တိုက်ပြီးတယ် အဲ့ဒါတိုက်မရမလားဆိုပြီးတိုက်အောင်ဟဲ့တိုက်အောင်ဟဲ့ဆိုဆက်ဆက်ပြီးပြန်ခေါင်းနဲ့တိုက်တယ်ခေါင်းနဲ့တိုက်တယ်အဲ့ဒါဘာကောမလို့အယောနိသောမနတိကာရဟောအခုဆိုမှအပြည့်အဝဖြစ်တာပဲအယောနိသောမနတိကာရဒါကြောင့်လေ့ကျင့်ထားရင်ယောနိသောမနတိကာရဖြစ်သည် ယောနိသမနတိကာရဖြစ်ရင်စိတ်ချမ်းသာသည်စိတ်မဆင်းရဲဘူးဟိုငငယ်တုန်းကလင်္ကာ6ပါးရလောက်မှာရွာမှာရွာခဏပြန်လာဟိုအဖိုးရဲ့ရဟန်းကအလှဟိုကသူမိတယောက်ရဟန်းခံပေးတာအဲ့ဒီအလှပြန်တယ်တရားဟောပါဆိုလို့ဟောတယ် မဟုတ်ပါဘူးအဲ့ဒီမှာတရားဟိုဆရာကလည်းပြောထားတယ်ကိုယ်တိုင်ကလည်းဆုံးဖြတ်ထားတယ်အသက်40မကျော်ပဲတရားမဟုတ်ဘူးလို့အဲ့ဒီတော့30 26နှစ်နဲ့တူပါတယ်အဖိုးကသူ့ဟိုထဲမှာရဟန်းကမှတရားဟောပြီးပါတဲ့သူကလည်းသေတော့မှာတဲ့အဲဥစဉ်ကလည်းတရားပြီးတယ်ဆိုလို့ရှိရင်ဒီဟိုသွားမယ် ဒါဥစဉ်ဟိုသွားနေတော့တပည့်တော်ကသိမှအဲ့တော့ဥစဉ်တရားနာနာမမဟုတ်ဘူးတဲ့ဟောပါတယ်လူစင်နဲ့ဟောရပေါ့လေလို့ဟောတော့အဲ့ဒါပထမဆုံးဟောတဲ့တရားပါပဲတရားမဟုတ်ဘူးပေါ့ငယ်ငယ်ကလေးကလည်းတရားဟောမယ်လို့စိတ်တခါမှမရှိခဲ့ကြီးရင်တရားဟောဖို့စိတ်တခါမှမရှိခဲ့ဘာလို့မလဲဆိုစာချမယ်စာရေးမယ်အဲအဲ့ဒါလိုပဲစိတ်ကရှိတယ် စာချစာရေးမယ်အဲ့ဒါပဲစိတ်ကရှိတယ်တရားဟုတ်ဘူးလုံးဝမရှိဘူးအဲ့ဒါကံကပြစ်ချိုက်တော့ခုတော့တရားပဲဟောနေရတရားပဲဟောနေရဟုတ်တရားဟောပြီးတဲ့အခါကျတော့ကပိုက်ဆောင်နာကြီးလေးပလင်မောကပြန်မသိခဲ့မိဘူးပြန်မသိခဲ့မိဘူးနောက်တဏှာကြီးလောက်ကြတဲ့အခါကျတော့ညီလောက်တဲ့ဦးစင်းက ဦးစင်နိုင်ရောတဲ့သူကလက်ထက်ကင်တာမတွေ့လို့ဟဲ့နိုင်ရောအခုပကြံရခဲ့တယ်လို့တရားဟောတဲ့နေရာကြံရခဲ့တယ်သွားကြည့်တော့ဟိုမှာမရှိဒါနဲ့ရှောက်ရှာကြတော့လည်းမတွေ့ဘူးမတွေ့တော့အဲ့ဒီညီတော်ငွေလောက်တဲ့ဦးစင်ကမတွေ့ဘူးဦးစင်ဘယ်နဲ့လုံးမလဲအဲမတွေ့လဲပျောက်ပြီးတာပဲကွယ်လို့ပြောရတော့စိတ်ထဲကလည်းအဲ့လိုပဲပျောက်ရင်ပြီးတာပဲအဲ့လိုပဲသဘောရှိတယ် ပျောက်ပြီးတာပဲကွယ်လို့ပြောလိုက်တော့ပြောပြနဲ့ပြောလဲဆိုတော့ဥစဉ်ဟာလည်းဘယ်ဟာဖြစ်ပျောက်ပြီးတာပဲပျောက်ပြီးတာပဲနဲ့ပစ္စည်းတွေကကုန်ပြီပြောတယ်ပစ္စည်းနဲ့မရှိလို့တော့မဟုတ်ပါဘူးဒါမှလို့အဲ့လိုပျောက်တတ်တဲ့ပစ္စည်းပျောက်တာဟုတ်အဲစိတ်တွေကတော့အဲ့လိုပဲပျောက်ပြီးတာပဲဘာကြောင့်လဲလို့ဆိုတော့ဘုံကြီးပဲတပိတ်နဲ့သင်္ကန်းရှိမပြီးဘူးလား အဲပြီးတာပဲတခြားဘာလို့လဲတခြားဟာတွေကအပိုးတွေပဲမလုံမဖြစ်ဘူးလားဖြစ်တာပဲအဲဆုံးခံစားတရားမှစာအုပ်ကြီးစာကျက်စာပြန်စာရွတ်အဲဒါဒီလောက်ပဲရှိတာပဲအဲ့တော့တခြားဟာမရှိလို့ပျောက်လို့ဘာပူဇော်ရှိလဲဘာပူဇော်မရှိဘူးအဲ့ဒါကြောင့်ဘုန်းကြီးလောက်တာပေါ့ အဲ့ဒါကြောင့်ဘုန်းကြီးလုံတာဘာဘာဘာမှကိုပူဇော်မရှိဘူးကိုယ်အတွက်လည်းပူဇော်မရှိဘူးသူများအတွက်လည်းပူဇော်မရှိဘူးအဲ့တော့ယောနိသောမနတိကာရထားလို့လွယ်ဘူးတာပေါ့ဟုတ်ဘူးလားလေ့ကျင့်လေ့ကျင့်ဘယ်သူမှဆိုဖြစ်တာပဲအဲ့ဒါလို့ဆိုလို့ချင်းအကုသိုလ်မဖြစ်ဘူးကုသိုလ်ပဲဖြစ်တယ်ကုသိုလ်ပဲဖြစ်ရင်စိတ်ဖြူစင်တယ်ဖြူစင်ရင်ချမ်းသာတယ် ဒါကြောင့်မို့စိတ်မဲများကိုဖြူစင်စေသည့်ဤ6မျိုးတောင်ပေးထားတယ်မဟုတ်လားပါတယ်တော့ အဲ့ဒါကျမ်းဂန်လာတဲ့နေတွေစုပေါင်းထားတယ်ပြီးတော့အဲ့ဒီနေတွေကကိုယ်တိုင်လက်တွေ့အသုံးချတဲ့နေတွေအသုံးချတဲ့နေတွေမဟုတ်ဘူးအဲ့ဒီအသုံးအဲ့ဒီနေတွေအသုံးချရင်အဲ့ဒါတနည်းမဟုတ်တနည်းနဲ့အသုံးတနည်းနည်းနဲ့အသုံးချလို့ရှိရင်စိတ်ဖြူသွားဒီလိုဆိုလို့ရှိရင်စိတ်ဖြူတယ်ဆိုတာကုသိုလ်စိတ်ဖြစ်တယ်လားအကုသိုလ်စိတ်ဖြစ်တယ်လားအဲ့လိုချမ်းသာမလားဆင်းရဲမလား ပွားရာဝိပတ်နေ6ရတွင်တင့်မြရာ3ဖြူစိတ်ဖုံးသည်တလုံးချမ်းသာလိမ့်မည်သည်စိတ်ဖြူရင်ချမ်းသာတာပဲစိတ်မဲရဲ့ဆင်းရဲပဲဒီတော့အခုနပြောသလိုရှုမှတ်ခိုက်မှားတယ်စိတ်ဖြူစင်တဲ့အခြေအနေဖြစ်ရမယ်လို့ ဒီလိုသဘောမှတ်ထားပဲနဲ့မရှုမှတ်တဲ့အချိန်မှလည်းပဲယောနိသောမနတိကာရနဲ့စိတ်ဖြူအောင်ငါကြိုးစားလို့ရှိရင်ငါချမ်းသာမယ်ဆိုတဲ့နှလုံးသွင်းရှိဖို့မလိုဘူးလားဟုတ်လားအဲ့ဒါလို့ဆိုလို့ရှိရင်ကိုကအလှကံပုဂ္ဂိုလ်ဖြစ်ရင်ယောနိသောမနတိကာရကြောင့်စိတ်ဖြူနေရင်လည်းပဲအလှမခံတိုက်ဘူးလားအဲအလှရှင်မှာအကျိုးမများနိုင်ဘူးလား စိတ်ဖြူနေရင်အလှရှင်မှအကျိုးများတာပဲစိတ်မဲရင်နော်အကျိုးများတဲ့တော့မများဘူးဟုတ်ကဲ့လားဒါကြောင့်လောဘกินနေရမယ်မกินသေးတော့လည်းกินအောင်ကျင့်နေရမယ်ဒေါသกินနေရမယ်မกินသေးတော့လည်းกินအောင်ကျင့်နေရမယ်မောဟกินနေရမယ်မกินသေးတော့လည်းกินအောင်ကျင့်ရမယ်ဒါအလှကံပုဂ္ဂိုလ်ဘက်ကသင်္ဃ၃ပါအလှရှင်ဘက်က ပေါင်းတော့အခုနကျမ်းလာလာတဲ့ဥပမာပြောခဲ့တယ်အင်္ဂါ6ပါးနဲ့ပြည့်စုံတဲ့ဒါနဟာမြေဩဇာကောင်းတဲ့လယ်မြေယာမြေမှာအောင်မြင်တဲ့မျိုးစေ့စိုက်ပျိုးရတာနဲ့တူတယ်လို့ပြောခဲ့တယ်မဟုတ်လားဘယ်ဟာက မျိုးစေ့ဘယ်ဟာကမြေဩဇာကောင်းတဲ့ဟမ် အလူခံကဟမ်ဟမ်ဘယ်ဟာကလည်းမြေယာမြေလဲဘယ်ဟာကမြေဩဇာလဲဘယ်ဟာကမျိုးစေ့လဲလို့အောင်မြင်တဲ့မျိုးစေ့လဲလို့မွေးနေတာ အလူကံပုဂ္ဂိုလ်ကမြေဩဇာလည်းနေမြေဩဇာပဲဟာတော့ဟမ်လောဘဒေါသမောဟကမြေဩဇာလားအဲ့ဒီစကလုံးကိုပြောင်းမြန်လှမ်းမိမပြောရဘူးလား လူကံပုဂ္ဂိုလ်ရဲ့ဖြူစင်တဲ့စိတ်ကမြေဩဇာမဟုတ်လားဟုတ်ကဲ့လားဖြူစင်တဲ့စိတ်ဆိုတဲ့အကုသိုလ်လားအကုသိုလ်လားကုသိုလ်ပေါ့ဖြူစင်တဲ့စိတ်ကမြေဩဇာလူကံပုဂ္ဂိုလ်ကလဲမြေယာမြေဒါဖြင့်အောင်မြင်တဲ့မျိုးစေ့ကပဲဟာလဲထက်တာအာကောင်းတဲ့ဒါနစေတနာဟုတ်လား အာမကောင်းတဲ့ဒါနစေတနာကတော့အောင်မြင်တဲ့မျိုးစေ့ဟုတ်ပါမလားနှစ်ချို့တဲ့မျိုးစေ့မျိုးစေ့ပိန်မျိုးစေ့ညက်မဟုတ်ဘူးလားကြီးမားဖွံ့ဖြိုးတဲ့အသီးပင်ရပါမလားရနိုင်ဘူးဒါကြောင့်ထက်တာအာကောင်းတဲ့စေတနာဘယ်ချိန်နေမှာထက်တာအာကောင်းရမှာမလူခင် လူဆဲလူပြေဟုတ်ကဲ့လားအဲမြတ်စွာဘုရားဟောတာဟုတ်လောက်လားဟုတ်လောက်တာလားဟုတ်တာလားဟုတ်တာနော်အဲ့ဒီဟုတ်ကြောင်းကဖွားချစ်တယ်မှာဘိုးတည်ဘိုးတည်တယ်သူတနေ့ကမွေးနေ့ဆိုပြီးသူလှူတယ်ဆိုနောက်တစ်ခါရလာဗျာအဲရပါတယ်ဗျာအဲ အဲ့ဒါမြေဩဇာကောင်းတဲ့လယ်မြေယာမြေမှာအောင်မြင်တဲ့မျိုးစေ့စိုက်ပျိုးမိလို့ပေါ့မဟုတ်လားဒါကြောင့်ဝိစေယဒါနန္တတပ္ပာနဲ့ဝိစေယအလှူဝတ္ထုပစ္စည်းနဲ့အလှူကံပုဂ္ဂိုလ်ကိုရွေးချယ်ပြီးတော့ဒါနန္တတပ္ပာလှူရမယ်ဘယ်လိုဟာကိုရွေးချယ်ရမလဲအလှူကံပုဂ္ဂိုလ်ကိုဘယ်လိုရွေးချယ်ရမလဲတရောင်းစားသွားလှူရမှာ လောဘဒေါသမောဟကင်းအောင်ကျင့်ကြံနေတဲ့ပုဂ္ဂိုလ်ကင်းနေတဲ့ပုဂ္ဂိုလ်သို့မဟုတ်နှဲပါနေတဲ့ပုဂ္ဂိုလ်ပေါ့မဟုတ်လားဒီထဲမှာနေတဲ့စိုးထွန်းဆိုတဲ့တကားလေးအခုဒီနေ့ဖြတ်သွားတယ်သူသူမြင်လို့တရိယာဟိုတောင်ဥက္ကလာမှာဆိုလားဘာဆိုလားပဲသူပြောတဲ့နေရာတဲ့တေချာပြောတယ်အဲ့ဒီမှာတဲ့ဦးစင်းကြီးတစ်ပါးကတဲ့ဟို ဒီလိုညနေပိုင်းမှာရှောက်ပြီးဆုံးခံတယ်တဲ့ဆုံးခံတာညနေပိုင်းတော့ပိုက်ဆံတွေလောင်းတတိတူတို့မုံနေပါတွေလောင်းနေအဲ့ဒါတွေယူလာတနေရာကြတော့တဲ့ပြီးတော့တဲ့အခါကြတော့တဲ့အဲ့ဒီသူရလာတဲ့တပိတ်ထဲကခါတွေအကုန်လုံးဓကမတယောက်ကလာပြီးယူတယ်တဲ့အဓမ္မတယောက်လုံးပေးလိုက်တယ်သူက လူရှင်းရတနေရာသွားပြီးသင်္ကန်းချို့လူကိုလဲလိုက်တယ်တဲ့လဲပြီးတော့ခဏတကမနဲ့အတူအိမ်ပြန်ရောပေါ်လေဒါပေါ့အဲ့ဒါသူတခါတည်းမကဘူးတဲ့နှခါသုံးခါတွေ့တယ်တဲ့အဲ့ဒီနဲ့တွေ့တဲ့လူတွေကလည်းရိုက်မလို့စိတ်ကူးတယ်တဲ့ရိုက်တာမကောင်းဘူးဒီလိုမလုပ်အောင်ရက်ွက်ကောင်းစီတိုင်းပြီးတော့ တန်တန်ငါဘက်ကကြီးမှုအချုပ်တဲ့ပုံကိုယ်တွေတိုင်းအဲ့လိုလောက်ရမှာပဲလို့အဲ့လိုပြောတော့သူတို့အဲ့လိုလည်းမလုပ်ဘူးတဲ့ရိုက်ရိုက်ပဲရိုက်ချင်နေကြတာပဲတဲ့အခုလည်းရှိတယ်တဲ့အဲသူလည်းဘာမှမလုပ်ဘူးသူလည်းအတူတူပဲအာဘေးအာမြောက်ပဲကဲအဲ့ဒီအလှကမျိုးလှူမိရင်ဘယ်နဲ့လောက်ပါဘာကြိုးရအောင်တော့အစိတ်ပင်ရေလောင်းမယ်ဟုတ်ကဲ့လား အဲ့ဒါကြောင့်မြတ်စွာဘုရားကရွေးချယ်လူလို့ပြောတာ။ဂိုင်မရွေးချယ်သင်ဘူးလား။ဟေးမရွေးချယ်လူတဲ့။စိတ်ပင်ကြီးလောင်းမဖြစ်စေနဲ့။ဆိုအခုအဲ့ဒါမျိုးက तू ကဒီတယောက်တွေ့လို့အဲ तू မတွေ့တာဟာလေအများကြီးမဖြစ်နိုင်ဘူးလား။အများကြီးဖြစ်နိုင်တယ်။အဲ့ဒါရွေးချယ်လူလို့ပြောတာ ဆိုဒါနပြုရာအင်း၆ဖြာမန်းစွာဆုံးရသည်မလှူခင်လှူစေလူပြီးလေစိတ်แท้ကြည်ရသည်မလှူခင်လှူစေ လူပြီးလေစိတ်แท้ကြည်ရသည်လူတန်းသူမှာဤသုံးပြမန်းစွာဆုံးရသည်လောတော်မောတွေကင်အောင်လေး ကျင့်နေသူပဲကျင့်ပြီးလေမလွဲဖြစ်ရသည်လောတော်မောတွေကျင့်အောင်လေကျင့်နေသူပဲကျင့်ပြီးလေမလွဲဖြစ်ရသည် အလူကံမှာဤသုံးပြမွန်စွာဆုံးရသည်အင်္ဂါ6မျိုးဆုံးပြေဖြိုးအကျိုးကြည်လာသည် ရအဲ့ဒါလိုအင်္ဂါ6ပါးနဲ့ပြည့်စုံတဲ့ဒါနပြုပြီးတော့ပြုလို့ရှိရင်အတိုင်းဒါပမာဏလွန်အောင်ကြီးမားတဲ့အကျိုးကိုရတယ်လို့ဆိုတော့အကြီးမားဆုံးအကျိုးကဘယ်အကျိုးတော့ဟမ်ဘယ်ကျိုးတော့စင်ရဲ့ငြိမ်းခြင်းဆိုတဲ့နိဗ္ဗာန်ချမ်းသာအကျိုးမဟုတ်လား ဘသူများဆင်းရဲခြင်းတဲ့လူရှိသလဲဆင်းရဲငြိမ်းခြင်းနိုင်ပဲမဟုတ်လားအဲ့ဒီဆင်းရဲငြိမ်းနေတာကိုနိဗ္ဗာန်ခေါ်တာပဲအဲ့ဒီအကျိုးကအလိုအဆုံးမဟုတ်လားဒါဖြင့်အဲ့ဒီဆင်းရဲငြိမ်းနေတဲ့နိဗ္ဗာန်အကျိုးအထီရအောင်မလုပ်ရမလို့ဒုက္ခပါလားဟေ့ မြင်းစီလို့မှမြင်းပြူမှမြင်းနဲ့မှမသိဘူးဆိုတာဖြစ်နေပါတယ်ဝိပဿနာကြိုးစားအထောက်ရမှာလားတတိပဋ္ဌာန်ကြိုးစားအထောက်ရမှာလားအဲဝိပဿနာမဟုတ်ဘူးပေါ့ဟမ်ဝိပဿနာလားတတိပဋ္ဌာန်လား အေးဒုက္ခဒုက္ခပဲဩဒုက္ခပဲသတိပဋ္ဌာန်ဝိပဿနာဘောမဟုတ်ဘူးလားသတိဥသိတဲ့စိတ်နဲ့စူးစူးဆိုင်ဆိုင်ရှုမှဝိပဿနာဉာဏ်ဖြစ်မှာမဟုတ်လားဝိပဿနာဉာဏ်ရဲ့မှမဲ့ဉာဏ်ဖွဉာဏ်ရမှာမဟုတ်လားဩဒုက္ခပါပဲဒါကြောင့်ပြောတာ မြင်စီရတာနဲ့အဖြူမှန်းအနဲ့မှမသိဘူးလို့ဆိုသိပြီလားအခုတော့ကဲဆင်းရဲငြိမ်းတဲ့နိဗ္ဗာန်ရအောင်ဘာလို့อ่ะတတိပဋ္ဌာန်ဝိပဿနာကိုလုံလဝိရိယတန်တန်နဲ့အထောက်အမည်ဒီလိုမဟုတ်လားဝေဘူးဆရာတော်ဘုရားကြီးခေါ်တဲ့တရားနာဘူးတဲ့ဆရာတော်ဘုရားကြီးခေါ်တဲ့တရားတွေမှာ အဲ့ဒါဆရာတော်ဘုရားကြီးထက်ခါထက်ခါမိန်တဲ့စကလုံးကဝိရိယတန်တန်နဲ့မှန်မှန်ကြိုးစားကြဗျာဝိရိယတန်တန်နဲ့မှန်မှန်ကြိုးစားကြဗျာအဲအဲ့ဒီစကလုံးကထက်ခါထက်ခါပဲဒီတော့အဲ့ဒါလို့တတိပဌာန်ဥပဒနာအားထုတ်တဲ့အခါကျတော့ယုံကြည်မှုတရားတရားလည်းအကောင်ရမယ်ရှုမှတ်မှုတတိလည်းအကောင်ရမယ် ကြိုးစားမှုဝိရိယလည်းအားကောင်းရမယ်စူးစိုက်တည်ငြိမ်မှုတမာတိလည်းအားကောင်းရမယ်ရုပ်သဘောနာမ်သဘောသိတဲ့ပညာလည်းအားကောင်းရမယ်ဒီလိုမဟုတ်လားတတ္တာဝိရိယသတိတမာတိပညာဟုတ်လားတတ္တာဆိုတာဘာလဲဘာကိုယုံကြည်တာလဲ ဖေယတရားတဏ္ဍယရဏသုံးပါးကံကံရဲ့အကျိုးတရားကိုယုံကြည်တယ်ဝိရိယဆိုတာဘယ်လောက်ကြိုးစားမှတော့ဟမ်ပါတယ်အယိုးကြည်ကြည်အယေခန့်ခန့် အသားပေါ်မှာဩအသားပေါ်အရေးတင်တဲ့ဆိုအသားတွေကရှိနေသေးတာပဲဒါသိမကြိုးစားသေးဘူးဟမ်အယိုးပေါ်အရေးတင်နေဆိုရင်တော့အသားမရှိတော့ဘူးဒါတော်တော်ကြိုးစားပြီမဟုတ်လားအယိုးပေါ်တွင်အရေးတင်အကျော်မြင်သာကြံပါစေ သွေးသာခန်းချောက်လူယုတ်ပြောက်ပိန်ချောက်ပြားချဖြစ်ပါစေအမြတ်ဆုံးဒုက္ခမရကမထာတံပဲမှတ်မလေပြီးတော့သူမြတ်နောက်မြောင်မဲလိုက်တတ်တယ်ကိုဟာကိုရတာမဟုတ်ဘူးอืม တုရင်ကဝီရိယဗုဒ္ဓမြတ်စွာဟောမိန်ချွေဒီလိုမဟုတ်လားစတုရင်ကဝီရိယဆိုတာပါတော့အင်္ဂါ၄ပါးနဲ့ပြည်စုံတဲ့ဝီရိယအယိုးပဲကြံပါစေအကျော်မြင်ပဲကြံပါစေအရေးပြားပဲကြံပါစေအင်္ဂါ၃ပါးအသွေးအသားတွေ၆ခန်းသွားပါစေကတ္တပအင်္ဂါဘယ်နှပါလဲ အဲ့ဒါလောက်ကြအောင်ကြိုးစားရမယ်တဲ့မြတ်စွာဘုရားကအဲ့လိုဆိုရင်ဆင်းရဲငြိမ့်တယ်တဲ့ယောဂီတို့အဲ့လောက်ထိပြီလားအဝေးကြီးတယ်အဝေးကြီးတယ်နော်ဒီတော့အဲ့ဒီတတ္တဝိရိယတတိတမာရိပညာအိန္ဒြေ၅ပါးထက်သန်အားကောင်းပြီးချိန်ကြီးရမယ်တဲ့ တတ္ထာနဲ့ပညာချိန်ညီရမယ်ဝိရိယနဲ့တမာတိချိန်ညီရမယ်တတ္ထာနဲ့တမာတိတတ္ထာကလည်းမလွန်ကဲရဘူးတတ္ထာနဲ့ပညာတတ္ထာကလည်းမလွန်ကဲရဘူးပညာကလည်းမလွန်ကဲရဝိရိယနဲ့တမာတိဝိရိယကလည်းမလွန်ကဲရဘူးတမာတိလည်းမလွန်ကဲရဘူးငေါ်ပြီးမှဟိုမလေးရှားတက္ကမလေးတယောက်အချုပ်တယ်အဲဒါ သူစိတ်တွေအလွန်ထွက်တွေများနေတယ်တဲ့အလွန်ထွက်တွေများနေအာငိုက်ငိုက်နေတယ်လေငိုက်တာများနေတယ်တဲ့ငိုက်တာများနေတယ်ဘာဖြစ်လို့ငိုက်တာများတော့မလို့တမာရီလွန်နေလို့တဲ့တမာရီလွန်နေလို့တဲ့ ဝိရိယနဲပြီးတမာရီကဲရင်ထိဏမိတ်တပဲရောက်သွားတတ်တယ်လို့ကျမ်းဂန်ကဆိုတာကိုဝိရိယကနဲပြီးတော့တမာရီကကဲနေရင်ထိဏမိတ်တပဲရောက်သွားတတ်တယ်ကျမ်းဂန်ကဆိုတာအဲ့ဒါကြောင့်သူလိုက်တာဟာတဲ့တမာရီများနေလို့တဲ့အေးနင်ကတော့တမာရီများတယ်လို့ထင်တာလို့နဲ့မှတမာရီတစည်းမှမရှိသေးဘူးလို့အဲ့ဒါကြောင့်နင်ငိုက်နေတာလို့ တမာရီကဲလို့ငိုက်တာမဟုတ်ဘူးတမာရီနဲလို့မလို့နေငိုက်နေတာလို့အဲ့ဒီအိန္ဒြေ၅ပါးချိန်ကြီးပြီးတော့အာကောင်းရမယ်တဲ့အာကောင်းမှုရအတွက်အကြောင်း၉ပါးနဲ့ပြုပြင်ပေးရမယ်ဟုတ်တယ်မလားဘယ်နှစ်ပါးပြောခဲ့ပါတော့ဘယ်ရောက်သွားတင့်လျော်လှစွာခொနှစ်ဖြာကောင်းစွာမိရမည် ပြီးတော့နောက်တစ်ခုကသင်လျော်လျောက်ပဘုဇင်မြတ်မပြတ်ပွားရမည်တဲ့နောက်တစ်ခုကသင်လျော်တဲ့ဘုဇင်ကိုပွားပေးရမယ်တဲ့အဲ့ဒါလိုပွားပေးရင်အိန္ဒြေ၅ပါးထက်သာအာကောင်းလာနိုင်တယ်တဲ့။ဘာပွားပေးရမလဲနော်။ဘုဇင်သင်လျော်တဲ့ဘုဇင်ပွားပေးရမယ်။ ဘုဇင်ဆိုတဲ့စကားလုံးကြားဘူးလားဘယ်တော့မှကြားဘူးလားဘုဇင်ကြားဘူးတာလားဘူးဇင်ကြားဘူးတာလားဟဲ့အဲဘုဇင်ဆိုတာဘာအဓိပ္ပာယ်တော့ဘုဇင်ဆိုတာ သိသူဤအကြောင်းအင်္ဂါများတဲ့သိသူဆိုတာတစ္ဆာ၄ပါးသိသူတစ္ဆာ၄ပါးသိသူဤအကြောင်းအင်္ဂါများကိုဘုဇင်လို့ခေါ်တယ်ဘုဇင်ကဘောဓိအင်္ဂါသူပါဠိစကားလုံးအဲ့ဒီ body နဲ့အင်္ဂါနဲ့နှလုံးကို တွဲလိုက်တော့ဘုဇင်ကလို့ဖြစ်သွားတာ body ကတစ္ဆာ၄ပါးသိသူအင်္ဂါကအကြောင်းသို့မဟုတ်အစိတ်အပိုင်း အင်္ဂါဒါသစ္စာလေးပါးသိသူဤအကြောင်းအင်္ဂါများဆိုတာဒီတရားတွေကြောင့်သစ္စာလေးပါးသိရတယ်သိတဲ့လူဖြစ်လာတယ်ဒါကြောင့်ဒီတရားတွေဟာသစ္စာလေးပါးသိသူဤအကြောင်းတခါသစ္စာလေးပါးသိတဲ့သူမှာဒီတရားတွေဟာအင်္ဂါအစိပ်ပိုင်းနေတဲ့သူမှာပါဝင်နေတယ်တတိတံဘုဇင်ဓမ္မဝဇ္ဇယတံဘုဇင်ဝိရိယတံဘုဇင်ပြီးတော့ ပိဋိတံဘုဇင်ပတ္တဒိတံဘုဇင်တမာဒိတံဘုဇင်ဥပိ္ပခာတံဘုဇင်ဟုတ်ကဲ့လားပါဠိကိုတတိတံဘုဇင်ကောခောဗန္တေဘဂဝတာတမတခါတော့ဘာဝိတော့ဘူးလိကတော့ယွတ်နေပေမဲ့ဘုဇင်ခုနှစ်ပါးရေပြသမှာဆိုရင်တော့မပြတတ်ပြန်ဘူးဘဟုတ်လားอืม၄နာရီကြာတော့စာသင်ပေးအောင်မယ် မနေ့ကလည်းထေရဝါဒတက္ကသိုလ်မှာစာသင်ပေးခဲ့ပြီးပြီဒီဒီပုဒ်ဟုနေရအခု၄နိုင်မှာစာသင်ပေးအောင်ဂိုင်းလိုက်ဆိုသိသူဤအကြောင်းအင်္ဂါများဘုဇင်9ပါးဆိုသည်မှာသတိတံဘုဇင်ဓမ္မဝိစယတံဘုဇင်ဓမ္မဝိစယတံဘုဇင် ဝိရိယတံဘုဇင်ပိဋိတံဘုဇင်ပတ္တဒိတံဘုဇင်တမာဒိတံဘုဇင်ဥပေက္ခာတံဘုဇင်တို့ဖြစ်ပါသည်သိသူဤအကြောင်းအင်္ဂါများသိသူဆိုတာဘာကိုသိတာလဲသစ္စာ၄ပါးကိုသိသူ သိသူဤအကြောင်းအင်္ဂါများဘုဇင်9ပါးဆိုသည်မှာတတိတံဘုဇင်ဓမ္မဝိစယတံဘုဇင်ဝိရိယတံဘုဇင်ပိတိတံဘုဇင်တမာဒိတံဘုဇင်ပတ္တဒိတံဘုဇင် တမာဒိတံဘုဇင်ဥပိ္ပခာတံဘုဇင်တို့ဖြစ်ပါသည်တတိတံဘုဇင်ဆိုတာရှုမှတ်မှုတတိပေါ့ဖောင်းနာပိန်နာရှုမှတ်တယ်တတိတံဘုဇင်ကြွားတာလှမ်းတာခြားတာရှုမှတ်တယ်တတိတံဘုဇင်စဉ်းစားတယ်စဉ်းစားတယ်ရှုမှတ်တယ်တတိတံဘုဇင်နာတယ်နာတယ်ရှုတယ်တတိတံဘုဇင်ရှုတဲ့တတိမှန်သမျှတတိတံဘုဇင် ဓမ္မဝိစယတံပစောဓမ္မဆိုတာတရားတရားဆိုတာဒီနေရာမှာယုတ်တရားနံတရားသစ္စာ၄ပါးဝိစယဆိုတာစစ်စစ်ဝေဖန်ပြီးသိတယ်ဓမ္မဝိစယတံပုဇဉ်ယုတ်တရားနံတရားကိုစစ်စစ်ဝေဖန်သိတယ်သစ္စာ၄ပါးကိုစစ်စစ်ဝေဖန်သိတယ်ပညာဒါကိုဓမ္မဝိစယတံပုဇဉ်ခေါ်တယ်လူရင်းကပညာပဲ တို့တို့ပြောရင်ထိုးထွင်းသိတဲ့ပညာစိစိဝေဖန်သိတဲ့ပညာစိစိဝေဖန်သိတဲ့ပညာဆိုတာဟိုစိတ်ကတမင်စိစိဝေဖန်နေရတာမဟုတ်ဘူးရှူရင်ရှူရင်နဲ့ဖြစ်လာတာသိသွားတယ်ပြက်သွားတယ်သိတယ်နောက်တစ်ခါဖြစ်လာတာသိတယ်နောက်တစ်ခါပြက်သွားတာသိတယ်ဘာကိုပဲရှူရှူရှူလိုက်တိုင်းရှူလိုက်တိုင်းဖြစ်တာတတိပြက်တာတတိနောက်ကျတော့ပြက်တာတွေပြက်တာတွေပြက်တာတွေကြီးသိသိသွားတော့အဲ့ဒီအဲ့ဒီအသည့်ကိုဓမ္မဝိဇ္ဇတာဘုဇင်လို့ခေါ်တော့ ဟိုသဘာဝတရားတွေသဘောတရားအရာဆင်ញင်စဉ်းစားဝေဖန်ပြီးသိတာဒါပြောတာမဟုတ်ရွှေရွှေနဲ့ဓတိညာနဲ့တွေ့တွေ့တွေ့တွေ့သွားတာအဲ့တွေ့တွေ့သွားတဲ့အသိပညာကဟိုစဉ်းစားဆင်ញင်တဲ့အသိပညာတဲ့အစရာထောင်မကပူပြီးနဲ့တယ်အဲ့တော့လူရင်းကတော့သိတဲ့ပညာကိုဉာဏ်ကိုဓမ္မောဇ္ဇတံပုဇ္ဇေ ဝိရိယတံပုဇဉ်ဆိုတာတော့တိပိတာကြိုးစားအထုတ်တာပိဋိတံပုဇဉ်ဆိုတာလည်းယောဂီတို့ရမညာကမတွေ့ရဘူးလားရှုမှတ်လို့ကောင်းပြီးစိတ်ငြိမ်တဲ့အခါကျတော့နှစ်သိမ့်ဝမ်းမြောက်မှုပိဋိတွေဖြစ်မနေဘူးလားတခါတည်းကကိုကိုယ်ထဲမှာစိတ်စိတ်စိတ်တိတ်စိတ်စိတ်ဝင်သွားသလိုတခါတည်းကကြက်သီးထသလိုအဲလိုတောင်ဖြစ်တယ်အဲဒီပိဋိကရှိကတချို့များတော့ အထက်ကိုခုံပြန်သွားတဲ့သဘောမျိုးကြအောင်ဒီပိဋကဖြစ်တယ်။နောက်ပတ္တဒိတံဘုဇင်ပတ္တဒိတံဘုဇင်ဆိုတာကိုရောစိတ်ရောငြိမ့်နေတာငြိမ့်ရစိတ်လည်းငြိမ့်နေတာစိတ်ထဲမှာလောဘဒေါသမောဟအစရကိလေသာအပူတွေမရှိလို့စိတ်လည်းငြိမ့်ပြီးနေတာကိုယ်ထဲမှာလည်းပဲတေဇောအပူဓာတ်တွေနဲ့နဲ့ပြီးတော့ သီလဒေဇောတွေအဖြစ်များပြီးတော့ငြိမ့်နေတာကိုယ်လည်းငြိမ့်စိတ်လည်းငြိမ့်အဲ့ဒီငြိမ့်တာကိုပတ္တရိတံပုစင်ဒါတမာရိအာကောင်းမှဖြစ်တယ်တမာရိအာမကောင်းတော့ဒီပတ္တရိငြိမ့်မှုကမဖြစ်ဘူးပိဋိယလည်းတမာရိအာကောင်းမှပဲဖြစ်တယ်နောက်တမာရိတံပုစင်စိတ်တည်ငြိမ်နေတာရှူတိုင်းရှူတိုင်းဖောင်းတာရှူတော့ဖောင်းတာမှတည်ငြိမ်ပိန်တာရှူတော့ပိန်တာတည်ငြိမ်ကြွားတာရှူတော့ကြွားတာပေါ်မှာတည်နေ လမ်းနာရှုတော့လမ်းနာပေါ်မှာတည်ငြိမ်စိုက်တယ်ပြန်ရှုရရှုရအာယုံပေါ်မှာစိတ်ကခနဲ့ကခနဲ့စိုက်စိုက်ပြီးတည်တည်နေတာတည်ငြိမ်နေတာသမာဓိတံဘုဇင်ဥပိ္ပခာတံဘုဇင်ဆိုတာဘာမှအထူးကြောင့်ညမဆက်ရပဲနဲ့ရှုမှတ်မှုသူ့လိုလိုကောင်းနေတဲ့အခါကျတော့တတဝိရိယတတိသမารိပညာတွေသူ့ဘာသူချိန်ကြီးနေတာဘာလို့မှကြောင့်ညမဆက်ရပဲနဲ့ အရှုခံအာယုံကလည်းသူအလိုက်တင်လေးအလိုက်တင်လေးပေါ်လာရှုစိတ်ကလည်းပဲအရှုခံပေါ်ပေါ်အာယုံပေါ်တိုင်းရှုသိရှုသိရှုသိအဲ့ဒီထဲကနေပြီးတော့အရှုခံအာယုံဖြစ်ပေါ်လာတာလည်းသိသွားပြတ်သွားတာလည်းသိသွားကြောင်းညာမဆက်ရဘဲနဲ့သူကသူသိသွားအဲ့လေသိသွားတဲ့အခါကျတော့တတ္တာဝိရိယတတိတမာရိပညာဒီအိန္ဒြေတွေဟာချိန်ကြီးနေတယ်မသိချိန်မငြင်းရင်တော့မသိဘူးချိန်ကြီးနေတယ် ချိန်ကြီးနေတော့ဘာကူမှအထူးကြောင့်ညဆိုင်ဆိုင်ဆရာမလို့အဲ့ဒါဥပခတံဘုဇင်ဒီတော့စိတ်ကယောဂီရဲ့စိတ်ကတက်ကြွလွန်ထက်သန်လွန်နေရင်ငြိမ်တဲ့ဘုဇင်တွေပွားပေးရမယ်တဲ့ယောဂီရဲ့စိတ်ကစိတ်အားရော့ပြီးပျော့ပျော့တော့တော့ဖြစ်နေတယ်တွန့်တွန့်ဆုပ်ဆုပ်ဖြစ်နေတယ်ဆိုလို့ရှိရင် အဲ့ဒါကြာတယ်ခေါ်တယ်စိတ်ကကြာအထုတ်လို့တဲ့စိတ်ကြာအဲ့လိုကြာနေလို့ရှိရင်တက်ကြွတဲ့ပုဇဉ်ပွားပေးရမယ်ဟုတ်ကလားစိတ်ကတက်ကြွလွန်နေရင်ငြိမ်တဲ့ပုဇဉ်ပွားရမယ်စိတ်ကကြာနေရင်တက်ကြွတဲ့ပုဇဉ်ပွားရမယ် ကြွလှင်နှိမ်လင့်ကြလှင်ပင့်ရွှင်သင့်ရွှင်စေရတယ်စိတ်ကြွလွန်းနေလို့ရှိရင်အဲ့ဒီစိတ်ကိုနှိမ်ပေးဘာနဲ့နှိမ်မလဲဆိုငြိမ်တဲ့ပုဇင်ပွားပြီးနှိမ်ပေးရမယ်ကြလှင်ပင့်စိတ်ကြနေပြီဆိုရင်အဲ့ကြတဲ့စိတ်ကိုပင့်မြောက်ပေးရမယ်ဘာနဲ့ပင့်မြောက်ပေးရမလဲဆိုတော့တက်ကြွတဲ့ပုဇင်ပွားပြီးပင့်မြောက်ပေးရမယ် ရှင်သင့်ရှင်စရာတဲ့စိတ်ကမရှင်မလန်းဖြစ်နေပြီဆိုလို့ရှိရင်စိတ်ရှင်လန်းလာအောင်ရှင်လန်းစရာသုတ်ဒေသနာတော်တွေတရားဒေသနာတော်တွေဆင်ញင်စဉ်းစားပေးရမယ်ဒီတော့သတိတံဘုဇင်ဓမ္မဝိစီယတံဘုဇင်ဝိရိယတံဘုဇင်ပိဋိတံဘုဇင်ဒီလေးခုကတက်ကြွတဲ့ဘုဇင်တွေလှုပ်တဲ့ဘုဇင်တွေတို့ကသတိ ဆိုတာရှုရတာရှုရတာဆိုတာငြိမ်းနေရှုလို့ရမှာမရဘူးဓမ္မဝိဇ္ဇာဆိုတာသိတယ်ဆိုတဲ့ကတွက်မနေလို့ရှိရင်သိလို့ရမလားမရဘူးဝိရိယဆိုတာကြိုးစားတာဆိုတဲ့တက်ကြွတယ်ဆိုတာသိကြနေပြီပီတိဆိုတာဝမ်းသာတာသိအာရတာဝမ်းသာတဲ့အခါခုံဆွခုံဆွမနေဘူးလားဟုတ်ကဲ့လား အဲ့တော့ပီတိတန်ပုဇင်ကတက်ကြွတဲ့ပုဇင်လားငြိမ်တဲ့ပုဇင်လားဒါကြောင့်ဝီရိယပီတိဒီပုဇင်တွေဟာစိတ်ကြနေတဲ့အခါမှာတို့ကိုပွားပေးရမယ်သတိတန်ပုဇင်ပွားတာလည်းလွယ်လွယ်ပဲရှုမှတ်မှုမပြအောင်ရှုမှတ်လို့ရှိရင်တတိအားကောင်းမလာဘူးလားအားကောင်းလာလို့ရှိရင်ကြွလာတာပေါ့ နောက်ပတ္တတိတမဂတိဥပ္ပခာဒီဘုဇင်သုံးခုကငြိမ်ဘုဇင်တွေစိတ်ကတိတ်တက်ကြွလွန်းနေအဲဒီပတ္တတိတမဂတိဥပ္ပခာဒီဘုဇင်သုံးပါပွားအဲ့ဒါကိုပြောတာသင်လျော်လျောက်ပဘုဇင်မြတ်မပြတ်ပွားရမည်ဆိုတော့သူ့အခြေအနေနဲ့သင်လျော်တဲ့ဘုဇင်ကိုပွားပါလို့ပြောတာအဲ့ဒါနဲ့ပတ်သက်လို့ပြောစရာလေးတွေ နည်းနည်းပါးပါးနောက်မှပြောရကဲဆိုသင်လျော်လျောက်ပဘုဇင်မြမပြတ်ပွားရမည်ကြွားလင်နှိမ်လင့်ကြလင်ပင့်ရွှင်သင့်ရွှင်စေရာ gain dignit ပါရအောင်